ဓမ္မ၆ပါးတွေကပြေကမေတ္တာကာကပြီးပါတော့စိတ်ကြရတဲ့ဒါရယ်မေတ္တာဝစီကဒုတိယမြတ်ပါရိယတရားဆက်လက်ပြီးတော့ရှင်းလင်းကြည့်ကြမယ်ဘုရားသခင်ဟောထားပုံကတော့ဘုရားချက်ပါဘိက္ခဝေတိက္ခုနော မေတ္တာဝစီကံမပฏิပတိကြောင့်ဟောတိသဗ္ဗမကြာရိကျုခာဝေခြေဝရဟောကြာအယံမိဓမ္မောသာရဏီယောတိယကရဏဘုလူကရဏသံဃာယအောဝဒာယသမဂိယဣတိဘာဝယသဝတတိတခုချင်းတခုချင်းဟောကောင်းစဉ်ဥဒိတာရှိတဲ့အတိုင်း နေဒီသာအဖြစ်နဲ့ရှင်းလင်းပြီးတော့ဆောင်ရွက်နေကြတော့ပါတယ်။ဒါကတော့ရှင်းဆောင်ရတဲ့ကအရင်ပါ။သိခုရောတခါလည်းပဲတပည့်တော်သာရဏီယတရားကတော့သိခုပါဝင်အားလုံးအတူနေပေါ်ပုဂ္ဂိုလ်တို့ဤ ပုဂ္ဂိုလ်ဤပါလေဟောတာကတော့ဘိက္ခုလို့ခေါ်ထားတာဒါမှလည်းဘိက္ခုပါဝင်ပေါ်လုံးပါတရားရှိကိုရှင်းမဲ့သတင်းကောင်းကိုတို့၌သံသာစီလူဤမေတ္တာနဲ့ရှင်တဲ့နှုတ်ဖြင့်ပြောဆိုရသည်ပြောဆိုမယ်လည်းပဲစိတ်ကသမထပါထားရပါတယ် အဲဒီလိုစိတ်ရိုးနဲ့လည်းချက်ချင်းအရက်တည်ရပါတယ်။သတ္တစီတို့ရဲ့မေတ္တာနဲ့ပြောဖို့ဟောဒီဘယ်တော့မှမဆုံးမရပါဘူးသမား။ဒါကမြေမောင်းပါရောမြေခွင်ပါရောအဲဒီလိုရှိရပါလေ။အဲဒီလိုရဆောင်ရစကားတော့ပြန်မဆံလိုက်တဲ့အခါလည်းပြန်ပါပါ။သဗ္ဗမစာရိတိသာ တရားကျင့်တဲ့ဒီသုံးပေါ့ဒါကတော့သာသနာ့နယ်ပယ်ကပုဂ္ဂိုလ်ရပါတယ်အပြင်မှာဆိုလို့ရှိရင်တော့အတူလီပုဂ္ဂိုလ်အတူလီပုဂ္ဂိုလ်ဆိုတာဒီသားတွေလည်းရှိပါလားဆင်းရဲတွေလည်းရှိပါလားအသိအဖွဲ့တွေလည်းရှိပါတယ်အဖွဲ့ရှိနေတော့ပါတယ်ဆိုတာလေတရားချင်းအရင်ဆုံးပေါ်များ အတူတူပုဂ္ဂိုလ်များနဲ့ဆက်ပြီးတော့မေတ္တာဝစီကဖြစ်ပြရမယ်ဆိုပါတယ်မေတ္တာဝစီကဆိုတာတစ်ဖက်ကပုဂ္ဂိုလ်များချမ်းသာစေတဲ့စိတ်နဲ့ပြောရတာပါဒီတခါတခါပုဂ္ဂိုလ်တို့အာမေတ္တာ ချမ်းသာစေလိုတဲ့စိတ်နဲ့ပေါ့လေပြုလို့ပြုလို့ရတယ်လို့ပေါ့လေဒီလိုချမ်းသာစေလိုစိတ်နဲ့ကျဆူတဲ့စကားဖြစ်ဖို့လိုပါတယ်ဒါကြောင့်စကားပြောဆိုတဲ့အခါမှာအဲဒီစကားကိုကြားတဲ့လူတွေဟောဒီချမ်းသာပါစေဆိုတာဟော အဲဒီစကားနဲ့မဆိုင်တဲ့အဲဆက်ဆိုင်တဲ့သူတွေမှာစိတ်ချမ်းသာပြီးတော့အကျိုးရှိပါစေဆိုတဲ့မေတ္တာစိတ်နဲ့ပါတယ်။နှဝင်ချိုးတဲ့စကားကိုပြောရမယ်။အကျိုးရှိတဲ့စကားကိုပြောရမယ်။အပြည့်ရှိလို့သုံးဆုံးပါတဲ့အခါမျိုးလို့ဒေါသစိတ်နဲ့ဝိဉာဏ်နဲ့စကားကိုမပြောရဘူး။ ဒီလိုဆိုလိုတာပါလေဒေါသဖြစ်နေတော့ဆိုလို့ရှိရင်ဒီရုပ်တရားနဲ့ရုပ်တရားကိုပြောရအောင်ပေါ့ပြောလို့တော့မတော်သေးဘူးဒေါသဆိုတာမှန်လန်းရောက်မတည်ဘူးမှန်လန်းရောက်တာရောက်တတ်တာပဲဆိုတဲ့ဒီရုပ်တရားနဲ့ပေါ့ရုပ်တရားမပြောရသေးပါဘူးအဲဒီဒေါသစိတ်ကိုပြင်းရင်းသွားအောင်ဟောတယ် ရိုးရိုးရှုစီရပါတယ်ဘုရားတိသာနည်းနဲ့လည်းရှုမှရပါတယ်ရှုစီရပြီးဒေါသကြည်သွားတဲ့အခါကျမှသောတိတဲ့တရားကိုရှုယူတာလည်းပြောပါတယ်အစုရှိကအစုရှိရောတာဓမ္မတာရှိဆိုတဲ့ရှိဆိုရစကားအတိုင်းပါလေအတူတည်းတဲ့ပုဂ္ဂိုလ်အချင်းချင်းဆိုတာ ချွေရေးရကလာရှိတတ်တာပါပဲအဲ့ဒါကရှိရရှိတဲ့အခါမှာလည်းသူ့ကြည့်ကိုသူ့ဟာသူကြည့်ပြီးရှောင်ကျဉ်နိုင်အောင်ပေါ့တမန်လမ်းကြောင်းရှောင်ရောင်ပြီးရောက်သွားနိုင်အောင်ပေါ့အတ္တမလမ်းကြောင်းကနေပြီးတော့ဆက်ကျင်ပြီးတဲ့အနေနဲ့ပေါ့စိတ်ဓာတ်စိတ်နဲ့ကျူတာတာပဲပြောပါလေအတူကြီး ပုဂ္ဂိုလ်ရဲ့ပြည့်ကိုသူတစ်ပါးကပြောလာရင်အတူတူပုဂ္ဂိုလ်ဘက်ကကွယ်ကာပြီးတော့ပြောသိပြောရပါတယ်။ဒီကောင်မရှိတဲ့မိတ်ဆွေရဲ့အကျိုးပဲကိုတစ်စုံတစ်ယောက်ကပြည့်လို့ပြောဆိုနေရင်လည်းပဲအဲ့ဒါကိုကာကွယ်ပြီးတော့ဖြည့်ရှင်းပြောဆိုရပါတယ်။မဟုတ်မှလုံးဆက်ပြီးတော့ ကိုယ်ရဲ့ကိုယ်ရင်းတော့ဒါလည်းမလုပ်ထိုင်ဘူးပေါ့လေ။မလာဘဝရည်တည်ပြီးတော့တည်ငြိမ်ပါလေဆိုတဲ့အနေနဲ့ပါလေ။ဖြစ်ရှိပြီးတဲ့သဘောနဲ့လုပ်ရပါလေ။အဲဒါကအလုံးအရေးကြီးပါလေ။ရှုသာသာပြောဆိုဆက်သမှုမျိုးကိုတော့လူသားချင်းမဆုံးထားနဲ့အိမ်မှာမွေးထားတဲ့ခွေးတို့ကြောင်တို့နွားတို့မြင်းတို့တော့မှဖြစ်ရပါလေ။ မလုံရမရောဘာစေရအမလုံရကုလသနာလာသက်သာပြနေကြထားပါတယ်ဒေါသမဆက်သိမခွင့်ပဲသူတိမင်္ဂလာနိုင်ချတာအောင်ကြံဆောင်ပြောဆိုရမယ်ဟန်ဆောင်ပြောဆိုမှာမဟုတ်ဘူးကြံဆောင်ပြောပြောဆိုရမယ်အမလုံရနိုင်ဖြင့်သံဖို့သွင်းလို့မတိသက်ဖွယ် ပြန်စစ်ကြတော်တရားလေးကိုကုရသနာနပါဠိရတဖန်တကယ်တခါတလေမြတ်မပြောရတဲ့ဘယ်တော့မှမပြောရဘူးမြတ်စွာဘုရားသုဆုံးမချက်ရှိပါတယ်တော့ဘယ်လိုအနေအထားအခြေအနေမျိုးနဲ့ကြုံကြုံကြုံရတဲ့ပုဂ္ဂိုလ်ဟာတန်ဆိုင်ဆုံးဒေါသဖြစ်နေတော့မှဒေါသကိုထိမ့်သိမ်းပြီးတော့ဟောဒီအေးအောင်ပြုလုပ်ပြီးတော့ ချွေချွေသာသာလေးပေါ့ဒီကြီးကြီးလေးဆက်ဆံတတ်ဖို့သိအရေးကြီးပါလားသို့တော့ကိုယ်အလိုလောက်သာရှိပြီးတော့ကိုယ်လိုကိစ္စကြီးမှုသာရှိပြီးတော့ဆန်းဆောင်ချိုးသားမှုရောဆက်ပြီးရောကိုတော့မလိုလောက်ပါဘူးအဲဒါတော့သိပြီးရောပါလေတချို့ကဒီဘုံမှာတော့သူ့ကျိုးပါလေလိုလားတရားဟန်ဆောင်ပြီးတော့ ရက်ွယ်ကြတော့အကျိုးမဲ့စကားကိုပြောလိုက်ကြပါလေအဲဒီလိုခံဆောင်မှုမဟုတ်ပဲတကယ်မေတ္တာအဖြစ်အမှန်နဲ့ဟောကျိုးစီဝါလိုလားတဲ့မေတ္တာစီနဲ့ဆန္ဒစီလိုတဲ့မေတ္တာစီအဖြစ်နဲ့ဟောလေညောမှာရောမြစ်ွယ်ပါရောအကျိုးရှိတဲ့စကားကိုသာပြောရမယ်သစ္စာပုဂ္ဂိုလ် အဆောင်ရနိုင်တဲ့ကိစ္စကလည်းမိမိကရှေ့ဆောင်ပြုပြီးတော့ပြောဆိုဆောင်ရွက်ပြရမယ်။ဒီသဘောထားကွဲပြားနေတဲ့ဒီဝန်ကွဲနေတဲ့လူတွေကိုလည်းပဲရင်းမြတင်းနေများများဖြစ်သွားအောင်ပေါ့လေ။စိတ်ဆိုင်စကားတွေလည်းပြောရတယ်။အကျိုးစီးပွားဖြစ်မဲ့ဥပ္ပိသများကိုလည်းပဲညွှန်ကြားပြရမယ်။ အဲဒီပြောဆိုမှုအမျိုးမျိုးတွေထဲမှာရှုရသာသာပြောတဲ့စကားကတော့အလုံးကြီးကြီးရဲ့ဆိုတာလည်းပေါ်ပါပြီ။တရားကမှာချမ်းချမ်းသာသာမပြောမိပြီပဲလေဟိုရှုသာသာပြောမိအောင်အထူးသိပြပါပါလေ။ပฏิသင်္ခါနာဗလာဆိုတာပါလေ။ရှင်ရတုံသွမ်းအောင်အရှင်သွမ်းဆိုတာတတိပါတဲ့အတိစိတ်ပါလေ။ သုံးဖို့အတိပါတဲ့တတိထားတဲ့စိတ်ပေါ်လေးကိုသင်္ဍာရီရှိရပါတယ်အကောင်းဆုံးကတော့မေတ္တာဘာဝနာလေးပွားထားလို့ရှိရင်ဘာဝနာပေါ်လာအဲစိတ်သက်ဖွံ့ဖြိုးပါလေမေတ္တာစိတ်ကြီးဖွံ့ဖြိုးတဲ့စိတ်နဲ့အဲအမြဲတစေရှိနေလို့ရှိရင်ရှင်သာသာနဲ့ဒီကြီးကြီးနဲ့နားဝင်ချောအောင် ဆိုတတ်တဲ့အလေးထားကောင်းလေးအလိုလိုရလာတာပါအဲဒီမိမိပြောဆိုတဲ့စကားကတော့တစ်အကျိုးရှိတဲ့စကားလည်းရှိရမယ်နှစ်မှန်ကန်တာလည်းရှိရမယ်အဲဒီကျိုးရှိမှန်ကန်မှုလည်းပဲအလုံးအရေးကြီးပါတယ်ဘုရားမြတ်စွာတရားဟောတဲ့အခါရိုးရိုးသုံးရတဲ့အခါကျိုးရှိမှန်ကန်တဲ့စကားကြီးဒီမိတ်လုံးပါတယ် သို့တော်ဒီသတ္တဝါတွေကတော့ချွေရတာတာကိုသိကြကြတယ်သိရပြောလို့ရှိရင်ကျင်းကျင်းကျင်းနဲ့တော့ကြတယ်နေပြီးတော့အပြစ်ပြပြောလို့ရှိရင်မသိကြဘူးသာဝေဘဘုရားရဲ့သာကတော့လာကတဲ့ပုဂ္ဂိုလ်ရဲ့အခြေအနေကြည့်ပြီးတော့ကျိုးရှိဖို့မလဲတကားကိုတခါတခါချင်းရပြီးတော့ကျိုးသာသာလေးနဲ့အမိရှိရလည်းရှိပါတယ် အခုကလာအောင်ဆိုးရဲ့ဒီတရားလေးအုပ်ပြီးတော့ကျွေးတယ်ပေါ့လေတခါတခါမှလည်းပဲအပြစ်ကြလေးကျွေးရတာလည်းရှိပါတယ်အပြစ်လေးကျွေးရတာလည်းရှိတယ်ခက်လေးကျွေးမှလာရောက်မှနိုင်တဲ့အခြေအနေကြီးရောက်လို့ရှိရင်ခက်ပြက်ပြက်လေးပြောတာပဲပြက်ပြက်ပြက်တော့လူကြီးကမဆိုင်ဘူးပေါ့ဘာမှလည်းဘုရားမြတ်စွာလည်းတခါတခါလည်းအဲ့ဒီလိုသုံးပါပါ သူကတော့ကျိုးရှိဖို့သူနာကလည်းမနာလို့ချင်းရောက်ပြောရင်နာကလည်းစိတ်နှိမ်ပြောလို့ရှိရင်မစိတ်ဘူးဒါပေမဲ့လို့အချိန်ခါရောက်လာပြီဆိုလို့ရှိရင်ရောက်ပြီပြောမှတရားလမ်းရောက်ဖြောက်မယ်ဆိုလို့ရှိရင်ရောက်ပြီပြောရတယ် နည်းနည်းလေးခက်နေရင်လေးပြောမှတရားလာကြောင်းဖြောင်းနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အပြစ်ပြပြီးတော့ပြောရတာပဲဒီလိုပြပြပြောတယ်ဆိုလို့မြတ်စွာဘုရားကမကျေနပ်လို့ဒုက္ခနဲ့ပြောတာမျိုးမဟုတ်ပါဘူးအခုကလာရှင်ရှင်အေးစီကအရာများဖို့ဆိုလို့ရှိရင်စီကရည်ရတဲ့ရတာပဲဒါတော့စီကရည်ရအဝင်ဆိုးရအောင်တန်ခါလို့စီကရည်ရအကျိုးလည်းရှိတယ် မလေးမှန်ကန်တဲ့ဒီယောဂလေးဆက်ရတဲ့မှန်ကန်တာလည်းဖြစ်တယ်ဆိုတော့အချိန်ကရှိလျော်ပြီးတော့တက်ရတာပဲ။သက်ဆောင်ကြလည်းအခါတခါတက်ပြတ်ကြနေလို့ဒီဒီလေးရှိပါတယ်လည်းရှိပါတယ်။ဘုရားတွေလည်းပဲဒီလိုပါပဲ။အများကြီးစစ်ပါတယ်ဆိုတော့ကျိုးတာကလည်းပြောရတဲ့ခါလည်းပြောရတာ။တက်ပြတ်ပြတ်တက်ပြီးပြောရတဲ့ခါလည်းပြောရတာပါပဲ။သက်ဆောင်ကြဤသုံးရတာပါပဲ။ ဝိဇ္ဇကမ္မထာဆရာကြီးလည်းပဲတရားကိုမဟုတ်တော့တခါတခါလည်းပဲယောဂီများရဲ့အဆုံးပြန်သူ့ကိုခရရရရှိတတ်ပါတယ်။ဘုရားကတော့ကမ္မထာဆရာစလုပ်တဲ့အချိန်ကစပြီးတော့တော်တော်လေးသိကြတဲ့အရှိသူတော်ဘာကြည့်ကြည့်အောင်သင်ကြားချက်ကိုလည်းပဲကိုယ်ကမလို့ရအောင်တတ်တဲ့သူကြည့်တယ်လို့ပြည့်စုံကျူးစားပါလား။ ဒီကမိုက်ဆရာပါလည်းပဲတိတိကျကျကဲလည်းကဲရပါတော့ဒါပေမဲ့လို့ဘုန်းကြီးတို့ဤပြည်ရဲ့နားမလည်ကြလားဘာလားတော့မသိပါဘူးတခါတခါရုပ်ရည်တွေကနည်းနည်းလေးတိတိကျကျကဲရင်ဆက်လက်ပြီးကြွားလိုက်လို့ရှိရင်မကြည်မလားရှိပြီးတော့ဟောတယ်ဒီဘုန်းကြီးရှိတယ်ဘယ်တော့မှတရားလာအမထုတ်ဘူးလို့တော့မှဒီလိုတော့မှအပြည့်ကိုခံရပါတယ် ဘုန်းကြီးတို့ကတော့ခအေးပါပဲသူဒီခါလည်းတော့တတ်နိုင်ဘူးဆိုပြီးတော့ဒီလိုနေရတာပါပဲကြုံဘူးပါလေတော့ဒါဘုန်းကြီးတို့လည်းပဲနောက်ပိုင်းကျတဲ့ခါကျတော့ဤပရိယေတွေပါလေသုံးရပါတယ်တော့အကျိုးရှိတဲ့စကားကိုကပ်ပြတ်ပြတ်အောင်ဖယ်နေသိပြီးတော့လည်းစီကံမလိုက်ပါနဲ့တော့အောင်ပါလေအဲဒီလိုမသိကြတဲ့နဲ့နည်းနည်းလေးပေါ့လေခါရုံရုံလေးခိုင်းတာလေးခါကြပါပဲ နည်းနည်းတော်လာပါလားသူရောက်ဆိုတာလည်းပဲခလုံးလျှောက်လိုက်တာတော့မဟုတ်ပါဘူးလွတ်သွားအောင်ဆိုတဲ့အကြောင်းမျိုးတော့မဟုတ်ပါဘူးဤပြည်ရဲ့ကြရပါတယ်အဲဒီကစားမှာအကျိုးရှိတဲ့ကရှုံးတာကဒီကစကားရဲ့အဓိပ္ပာယ်လည်းမေတ္တာဝစီကံရဲ့အကျိုးတွေကိုလည်းကောင်းကောင်းနားလည်လာပါတယ်စိတ်ရှိသွဲသာသိဉ္ခံဆိုတဲ့ရှိရှိဆိုရည်ရရဲ့သုံးပါးဩဝါဒအရာပါ သာသနာ့ကိစ္စဆောင်ရွက်တဲ့အခါမှာစိတ်ရှိရှိထားဖို့အရေးကြီးပါတယ်ဒီတော့ဆက်လက်တဲ့ကာလမှာလည်းပဲအခါခါစိတ်နောက်ချက်ဖြစ်ကြတယ်လည်းကျုံရတယ်ဘလောက်ပဲကျုံနေလို့နောက်မဆုံးပဲနဲ့လက်သက်တွေလည်းရှိရမယ်တတိတိယစိတ်ရှိရမယ်စေတသိက်ရှိရမယ်သိခါရမယ်ဆိုတော့သိခါကြောင်းရတာရော အခုလိုနာမည်လို့ပြောတာလေနာမည်လို့ကြည့်ရင်လားအဲ့ကြည့်ရတာပဲဒီမှာကြည့်တော့လည်းရှင်တယ်သူတို့လည်းစိတ်ကောင်းချပါမဟုတ်ဘူးဆိုပြီးတော့ဟောတယ်ဒီလိုပဲသိချပြီးတော့လုံးလာပါတယ်သာသနာ့ကိစ္စဆိုတာကိုယ်ကတိုက်တွန်းရတဲ့ခါပဲဖြစ်ဖြစ်ကိုယ်ကဆုံးမတဲ့ခါပဲဖြစ်ဖြစ်အများကြီးပူပေါင်းပြီးတော့ကုညီရတဲ့ကုညီရတဲ့ကိစ္စပဲဖြစ်ဖြစ်အောင်ရင်ကြည့်ရတဲ့ပုဂ္ဂိုလ်ရတာ စိတ်ရှိလွယ်ရှိလွယ်တတ်ရှိဒီခါနဲ့အဲဒီလိုကမျိုးနဲ့ရှိရှိလိုကြီးရဲ့သုံးဩဝါဒဥဒိဌာနဲ့ဆောင်းလာအောင်လည်းဖြစ်တယ်ရလည်းဖြစ်လာတာအဲဒါကောင်းတယ်လို့ဆိုမှာပါပဲတရားနဲ့ပတ်သက်ပြီးတော့ဘုရားလက်ထက်တော်ကာလကကေစီခေါ်တဲ့မြေဆရာကြီးကအင်းရဲ့ကိုဒီအောင်တင်ပြနေတော့ တန်ကြီးကြီးတဲ့ဟိုရောင်စားတဲ့မြေဆရာကြီးဆရာထံမှာတစ်ချိန်ရောက်သွားတဲ့အခါမြတ်စွာဘုရားကတရားဖြစ်ပြီးတဲ့မြင်းတွေကိုဘယ်လိုဆုံးမတယ်လို့လဲဆုံးမတယ်ဒီ၃နှစ်ရှိပါတယ်ဆရာကတချို့မြင်းတွေကြတော့ချူချူသာသာလေးပြောရင်ပြောဆိုတာနဲ့ ကြည်ကြည့်တော့တယ်တချို့ရေးတွေကြတော့လည်းချိုးတာကပြောလို့ရဘူးပဲညက်ဆွဲသူ့နဲ့ထိုးပြီးတော့ဟောဒီတော့သမရတာလည်းရှိတယ်ကချမ်းရံလေးဟောဒီတော့တချို့ရေးတွေကြတော့လည်းအကြအလူစရောရောပြီးတော့လည်းပဲဆုံးမရပါလေဆရာတဲ့အဲ့လိုကြီးဆုံးမပါလေလို့ပြောပါတယ်အဲ့လိုကြီးနဲ့ဆုံးမလို့ ကိုယ်လိုမပါတဲ့ကြီးကြီးကြတော့ဘာလို့ဖြစ်နေအောင်လဲတတိယသတ်လိုက်ချင်ကြတယ်နာမည်ပြတော်ခံအောင်လဲဒီဆရာကြီးကမြတ်စွာဘုရားကိုပြန်ပြီးတော့ရှောက်ထားပါတယ်မြတ်စွာဘုရားရဲ့မြတ်စွာဘုရားဟာအလုံးစုံပုရိသဓမ္မစာရရှိသုံးမတင်တော်ပုဂ္ဂိုလ်ပုဂ္ဂိုလ်တို့ကိုရည်ကြည်အောင်သုံးမတော်မူတဲ့အတုမရှိပုဂ္ဂိုလ်ပါဗျာတဲ့ အတော်မျိုးမျိုးကဆရာထံပေါင်းရောက်လာတဲ့ပုဂ္ဂိုလ်တွေကိုဘယ်လိုဆုံးမပါလဲချူတာတာရှင်းရပြီးတော့ဆုံးမလို့ကြည်ကြည်သွားတဲ့ပုဂ္ဂိုလ်ရှင်းနေတဲ့ပုဂ္ဂိုလ်ဆိုရင်ချူတာတာရှင်းရပြီးတော့ဆုံးမတယ်နည်းနည်းခက်ခက်ခက်ခက်ဆက်လေးသုံးပါပါအလေးစားပြီးတော့သုံးပါပါအရေးကြီးနိုင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်း အပြစ်ကြလေးဆက်ဆက်ဆက်လေးဝင်အပြစ်ကြလေးလည်းသုံးပါတယ်တချို့ပုဂ္ဂိုလ်ကြတော့တစ်ခါနေရာလည်းပဲကျိုးသားသားလေးကျေသူဆုံးသွားတယ်တစ်ခါတစ်ခါလည်းကပ်ပြက်ပြက်ကပ်ပြက်လေးဆုံးသွားတယ်ပေါ့အဲ့ဒီလိုဆိုရောသုံးပါပြီးမှရည်ကြီးမဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်သေရောပဲသုံးတယ်အဲ့ဒီလိုသုံးပြီးတဲ့သုံးမှလို့ရတဲ့ပုဂ္ဂိုလ်ကြတော့ဘာလို့ကြည့်တယ်လို့ဆရာကြီးဆောက်တယ်ငါလည်းသတ်ပြစ်တာပဲ မြတ်စွာဘုရားရှင်ဖတ်ပြပြပြနေရှိတယ်ဒီတော့ဒီဒီပါအဆန်းရှိရတော့ဘယ်နဲ့လဲသမဏဆိုတာကိဋ္တံရေးပြီကိဋ္တံရေးပြီဆိုတာကတော့ဘာလည်းပဲရေးပြီဒေါသလည်းပဲရေးပြီမောလည်းရေးပြီအပူလေးမှလည်းအကြီးကြီးမှလည်းအကုန်လုံးရေးပြီးတော့အရှင်းလူနေကြတဲ့ပါသတ်ဆိုတဲ့စကားဟာဒေါသဒီဟာမျိုးကတော့ သမဏနေပေဗမာဆက်တဲ့တရားတော်ဖျားတဲ့ဆက်ဆိုရင်ကဆန်းရွယ်ဘယ်လိုပါလို့အဲသုသမင်းကပြောခဲ့တဲ့သုံးနည်းနဲ့သုံးပါတော့မှာဓမ္မလမ်းရောက်၆ရောက်မသွားတော့ဘူးဆိုရင်ငါဖျားလည်းပဲရှိပြီရှိလိုက်ပြီတဲ့နောက်ဆက်ပြီးတော့သုံးပါတော့ဘူးသုံးပါတော့အသေးသေးသုံးပါခုကြီးမရတဲ့ပုဂ္ဂိုလ်ဟာ လာမှာပဲလည်းများပါပေါ့လာမှာလည်းသူ့ဘဝရှိတာပေါ့လာကမရောက်တော့ဘူးပေါ့ဒီမှာအဲ့ဒါဟာအရိယာတွေပဲမှာပတ္တိလေးပါပဲနော်ဒီမှာကဘာရရကလာရောက်ပြီးအသိကျတဲ့ယောဂီတွေဆိုတာငကောကရည်ချင်းကောင်းကောင်းနဲ့လာပြီးဆိုရင်ကိုယ်ထဲမှာရှိတဲ့ရာဂဒေါသမောဟရန်သူတွေဟောတယ် နိုင်ရုံလို့ဒီစကောင်းနဲ့လာလို့ရှိရင်ရောက်လာတဲ့ပုဂ္ဂိုလ်တွေကိုအဒီကကမ္မထဆရာများကဒီအောင်ကြီးကြီးစွာသမိတကုဏဆောင်းပြီးတော့သတိသဘောလာတရားတွေသာဓုလက်ကိုစုပေါင်းဆက်ပြီးတော့သင်ကြားနေပါတယ်။ကမ္မထဆရာဝါရပုဂ္ဂိုလ်တွေပါပဲ။သာဝမလို့တစ်ခါတစ်ခါလည်းလည်းမူတည်လွဲပြီးတော့ကမ္မထဆရာဝါမှာသတိရတည်း ဖြစ်တာယောဂလည်းရှိတတ်ပါတယ်အဲဒါကကြောက်လို့ရှိရင်ယောဂီဘက်ကလည်းပဲစိတ်ရှိသွဲတာသိရိကရှိရတာလားဆိုတော့ကိုယ်ကလည်းစိတ်ရှိတည်ထားဖို့ပုဂ္ဂိုလ်တော့သမထဆရာများကလေ့လာအောင်တော့မပြုဘူးဆိုတာပေါ့လေဒီလိုတည်နာနေပြီးတော့စိတ်ရှိတည်ထားဖို့ဘယ်လောက်အခက်အခဲရှိနေလဲလို့ ဆိုတဲ့တတိရှိကိုဒီလိုဆိုဆဲတယ်တတ်ဆိုင်လို့ကြည့်ခံလို့ပါတယ်မှာအဲ့ဒါကိုသဘောရင်းနဲ့လုပ်လို့ရှိရင်ဒီကိုရေးတာလားပြုရေးပါဖို့ဒီအောင်မြင်ပါပါပဲဒီလိုဆရာသွားလေးဆရာပညာဆရာဟောဒီလိုဆရာအဆုံးအမတွေကြည့်ဆောင်သွားပြီးတော့ကိုရောက်တော့စိတ်နဲ့စိတ်ထားရောပေါ့ဒီပြည့်စုံကြပြီးပြည့်ပြီးတော့အရှိလာမယ်ထူးခြားခြားရေးကြည့်လာမယ်အရှင်လမ်းကဘဝကြောင်းလည်းဆရာလာအောင်ပေါ့ ဒီရှိလာမယ်၊ညညလာမယ်။အေးချလာတယ်၊တက်ပြရာကြီးဖြစ်လာမှာပဲ။အဲဒါဟာသိရှိသရသာသိရှိခံဆိုတဲ့ဒီရှိရှိရာရှိနေရဲ့စကားကိုဥဒိထားပြီးတော့ဆောင်ရွက်လို့ကိုယ်ကအောင်မြင်တဲ့သဘောပါပဲ။ဒီမိကိုယ်ကိုသူတစ်ပါးကဒီခံခွင့်ရခွင့်ရတယ်ဆိုတဲ့အနေအထားမျိုးဖြစ်နေပဲလေဒီကသာသူတစ်ပါးကိုသိခံခွင့်ရရတယ်ဆိုတာမျိုး ဒါသူသူရဲ့သူရဲ့အလေးကောင်းတစ်ခုပါအဲ့ဒီအလေးကောင်းတစ်ခုရနေတော့သိအရေးကြီးပါတယ်အဲ့ဒီတော့လေကောင်းရှိဝေရာရှိရှိနေတဲ့ပုဂ္ဂိုလ်ဆိုရင်ကမ္မထာဆရာပဲဖြစ်ဖြစ်ယောဂီပဲဖြစ်ဖြစ်ပါလိမ့်အဲ့ဒါလိုအကျိုးရှိတဲ့တကားလောက်ကမချုံရလို့စိတ်ကလေးကချုံတာတာလေးပါလိမ့် မေတ္တာလေးဆက်ပြီးတော့ပြောတဲ့ပြောသူတွေကဆိုတော့မေတ္တာဝစီကကတော့မြောက်နေတာပါပဲအဲဒီလိုမေတ္တာဝစီကမျိုးကိုမျက်မှောက်ပါရောရက်ွယ်ပါရောပြောဆိုရလို့ရှိရင်အဲဒီပုဂ္ဂိုလ်ကိုအတူတူမှုတဲ့သူတွေတိကျတဲ့သူတွေကအမေ့နိုင်ပါဘူးသူကုန်ကြီးသူတွေကိုတောင်းဝေးပြီးတဲ့တရိယာတွေပါလိမ့်မယ် အဲ့လိုဖြစ်တာမကောင်းဘူးလားဆိုတော့ကိုယ့်အကိုပြန်မေးဖို့ထုတ်ပြီးတော့အဖြစ်မှရှာဖို့သိရကြည့်ပါလားအဲ့ဒီလိုမမေ့နိုင်တော့အောင်မှတ်ရအောင်ဖြစ်တဲ့အတွက်ဒီမေတ္တာဝစီကကိုလည်းပဲသာရဏီယတရားလို့ဆိုပါတယ်။နောက်ပြီးတော့ဒီမေတ္တာဝစီကဟာစိတ်ခေစီရောရာ လေးစားဖို့ရလည်းဖြစ်ပါတယ်ဖြစ်ကြောင့်ယူသည်ဆိုတဲ့အတိုင်းပါလေဖြစ်ဖြစ်ရှင်ယူပြီးတော့ယူသည်လေးစားစီတတ်ချက်ကုန်ပါပဲအင်္ဂါလိုတဲ့ကုန်ပါပဲဒေါသဝစီကလိုမုန်းချုပ်ပြီးတော့ယူသည်ရတာမျိုးမဟုတ်ပါဘူးအမှန်တန်ကောင်းပါလေနောက်ပြီးတော့အာညှိကုန်ခြင်းကွဲပြားခြင်းမရှိပဲ တစိတ်တော်နဲ့ဟောလေဒီညွတ်သွားဖို့လည်းဖြစ်ပါလေအကျိုးရအကျိုးသက်ကြီးကအများကြီးကြနေပါလေဒါကြောင့်မြတ်စွာဘုရားကအယံဒီဓမ္မောအဲပါရဏီယောသိရကရဏောကရုကရဏောဒီတော့သင်္ဃာဟာယအောင့်ဝဒါယ သမဂိယသိတိဘာဝါယအဝတ္တိလို့ပြောပြထားပါတယ်အတူလေးပုဂ္ဂိုလ်တို့အားသံသာစီရတဲ့စိတ်မျိုးနဲ့အကျိုးစီးပွားလိုလားတဲ့စိတ်မျိုးနဲ့ကောင်းစားစီလိုတဲ့စိတ်မျိုးနဲ့ပြောဆိုခြင်းဆိုရဲဒီမေတ္တာဝစီကဟာသာရဏီရောတစ်ချက်လုံးမမိဆိုင်တော့သိရကရဏော စိတ်ကြည်ကြည်ရောခြင်းစလားခြင်းကိုလည်းဖြစ်တည်တတ်ပါတယ်သူတို့ကတော့သိစားခြင်းကိုလည်းဖြစ်တည်ပါတယ်သင်္ခါရအဂုဏဒါယအမိဂိယဧကိဘာဝယသာဝတတိဒီလိုညီရဖို့ဒီခုဖို့ဒီကင်းဖို့သိစားအဲသိစီညို့ဖို့အလုံးတစ်စီးဖြစ်ဖို့ရလည်းပဲအဲသူကအကျိုးပြုရတယ်လို့ဆိုရတယ် ကျိုးတရားပြောဆိုရေးအကျိုးများအောင်ဆောင်ရွက်ပြောဆိုရေးဆိုရဲအဲ့ဒီဝစီကလည်းပြည့်စုံတဲ့ပုဂ္ဂိုလ်ကိုတရားတော်ကရောက်နေပြီမယ်လို့အတူတူဖို့တဲ့ပုဂ္ဂိုလ်ကပါလေမြင်သိရမယ်သူ့ကုန်ကျေးဇူးကိုလည်းပဲလျောရပါဆိုတဲ့ဘောလေးတောင်းဝေးဝေးနဲ့အမှန်ရနေမယ် တော့ကောင်းကလေးဆိုတာရှိပါပတ်စံတရားတစ်ချက်မှမကုန်ရဘဲနဲ့လူစစ်ဆံရေးဟာအလုံးကောင်းတာပဲဒီတော့အရိယာမကြီးတစ်ခုဆက်လာတဲ့အချိန်မှာမေတ္တာရှိတော်ပြီးတော့ဒကာချိုဒကာကျွတ်ဆိုတဲ့စစ်ဆံတာလေးရှိရင်အဲ့ဒီပုဂ္ဂိုလ်ကိုသူ့ကိုကျေးဇူးတွေပေါ်လေအရောက်ရပါအမြဲမပြတ်ပေါ်လေအောင်နေတယ်အောင်နေတယ် ကျွန်တော်ကြည့်သူယူသည်ကျွယ်သူလေးစားကျွယ်သူကျွယ်သူကိုဘယ်လိုထားကြလဲသလားဆိုတာမျိုးသလားရှင်းလာတဲ့စိတ်တွေလည်းပဲပုံမှန်ဖြစ်တာပါပဲလို့ဘယ်လောက်ကောင်းတဲ့ကျွယ်တရားလဲဆိုတာပါလေအဲတိစ္ဆာပြီးတော့ဒီကျွယ်တရားကောင်းနေအောင်ပေါ့လေမေတ္တာဝစီကံဆန္ဒရထားပြီးတော့ကျေးဇူးအထူးကြပါပါ သောတာဝစီကံကိုပယ်ပြီးတော့ဝိတဝစီကံကိုဖြစ်စီဖို့ကတော့အလုံးပဲအရေးကြီးပါတယ်အချင်းချင်းမသိမသိဖြစ်ကြတယ်ကွဲပြားကြတဲ့ဇီဝလေးအဲသဘောထားချင်းပြားလို့ဇီဝလေးကွဲကြတယ်ဆိုတာတွေဟာဒီမေတ္တာဝစီကံရှုပ်ရွေးပြီးတော့ဒီသောတာဝစီကံရောက်ဖြစ်တာကြီးပါပဲဖြစ်တာပဲမရပါဘူး ဒါကြောင့်အချိန်ကြီးဝိဇ္ဇာမရှိကရောက်တဲ့စကားကိုသာပရိဆောင်ပြီးတော့ပြောမယ်လို့သိချပြောပါမယ်။ဒါမိမိဘဝအစဉ်အတိုင်းကိုမြင့်တင်ပေးမယ်။သူတော်ဘာတွေကဒေါသဝတိကမာနထားပြီးတော့ဟောတယ်။ကျေရကျေရကမှလည်းငါတို့ကတော့ပြစ်တာရှိရှိပြီးတော့ရှိရှိသာသာနဲ့စကားပြောဆိုမှုအလေးအသာပြုလုပ်မယ်ဆိုတာပါ။အဲဒီကိုကိုယ်ကမေတ္တာဝတိကနဲ့ဒီ ပြောရလို့ရှိရင်တစ်ဖက်ကပုဂ္ဂိုလ်ကလည်းမေတ္တာဝိသီကနဲ့ပြန်ပြီးတော့တုံ့ပြန်တော့မှာပါပဲကျိုးသားကပြောတော့မှာပါပဲအဲ့ဒါကိုရှင်းရှင်းအပြာလာကျိုးသားကပြောဆိုရရလို့ရှိရင်မေတ္တာရှားပါမေတ္တာစီရရှားခံရတာဖြစ်တော့သုံးဖို့မေတ္တာအစိုးစိတ်ကရှိတော့တူနဲ့တူဟာ ဆောက်ထုတ်တဲ့ဒီဘုရားဝင်တဲ့ဘောလေးစိုးစိုးချီမြဲတမ်းဆန္ဒနေတော့နေကြပါလေသိကြပါလေဒီမေတ္တာဝစီကံကိုအထူးသဖြင့်အလေးပြုပြီးတော့ဘောလေးလေ့လာရှင်းသုံးကြွားကြဖို့ပါပဲဒီလိုလေ့လာရှင်းသုံးကြွားခြင်းအပြင်လူသားတွေဟာဒီဒီဘလောက်ပဲခြားခြားပါလေမေတ္တာနဲ့ဆက်သက်ထားတော့ အကုန်လုံးပေါ့လေတာယာသူပြည်ပြီးတော့ပေါ့လေဓမ္မမိသားစုကြီးသူကဘာမှာပေါ်ထွက်လာပါမယ်အဲဒီလိုပေါ်ထွက်လာတဲ့ကဘာမိသားစုကြီးတဲ့အခါမေတ္တာရှင်တယောက်ဖြစ်အောင်ကြိုးစားအထုကြအထုနိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့ကျအဆုံးသတ်လိုက်ပါပြီ